အခန်းကြီး33အငယ်1မှ6တပန်သာရဖျားကတင်မှဆ၍အေဂုဒုပြည်မှတင်နှုတ်ဆောင်ခဲ့သောလူတို့ဤရက်မှထွက်၍တင်းအမျိုးအနွယ်အားငါပေးမည်ဟု အာဗျဟံဤဆက်ယာကုပ်၌ငါချိန်ဆသောပြည်သို့တွားကြလောကောင်းကင်တမန်ကိုလည်းတင်တို့ရှိသို့ငါဆီလွတ်၍သူသည်ခါနနီလူ အာမောရိလူ ဟိတ်တိလူ ဖေရဇိလူဟိဝိလူယေပုတိလူတို့ကိုနှင်ထုတ်၍နို့နှင့်ပြားရည်စီးသောပြည်တို့တင်တို့ကို ပို့ဆောင်လိမ့်မည်တင်တို့နှင့်တူငါကိုယ်တိုင်မတော်တင်တို့သည်လေပင်ခိုင်မာသော လူမျိုး ဖြစ်သောကြောင့်လမ်း၌တွားစဉ်တင်တို့ကိုငါဖျက်ဆီးမည်စိုးရင်စရာရှိသည်ဟု မောရှေအားမိန့်တော်မူ၏ထိုမကောင်းသောတရင်ကို လူများတို့သည်ကြားသောအခါငိုကြွေးမြည်တမ်းလျက်အဘယ်သူမျှတစားမဆင်ဘဲနေကြ၏အကြောင်းမူကားသာရဘုရားကတင်ဒီဣဒရေလအမျိုးသားကိုဆင့်ဆိုရမည်မှာတင်တို့သည်လေပင်ခိုင်မာသော အမျိုးဖြစ်ကြ၏တင်တို့အလေ၌ချက်ချင်းငါပေါ်လာ၍ဖြစ်စည်းမည်ထိုကြောင့်တင်တို့၌အဘယ်သို့ငါပြုရမည်ကိုငါသိခြင်းငှာတင်တို့တစားများကို ချွတ်ကြလောဟု မောရှေအားမိန်တော်မူနှင့်တည်းဣဒေလအမျိုးသားတို့သည်ဟောရတောင်ချေရင်၌မိမိတို့စာများကိုချွတ်ကြ၏အငယ်ခုနှစ်မှ7မောရှေသည်တဲတော်ကိုယူ၍တပ်ပြင်၌ခဝေးဝေးဆောက်ပြီးလျှင်ပရိသတ်စည်းဝေးရာတဲဟု၍ခေါ်ဝေါ်၏ဒါဝရဖျားကို ရှာသောသူ အပေါင်းတို့သည်တပ်ပြင်၌ရှိသောပရိသတ်စည်းဝေးရာတဲတော်သို့ထွက်သွားကြ၏ မောရှေသည်တဲတော်သို့ထွက်သွားသောအခါလူအပေါင်းတို့သည်ထ၍အတီးတီးမိမိတို့တဲတကားဝ၌ရက်လျက်တဲတော်အထဲသို့ မောရှေဝင်သည့်တိုင်အောင် ကြည့်ရှုလျက်နေကြ၏မောရှေသည်တဲတော်အထဲသို့ဝင်ပြီးမှမိုးတိမ်တိုင်ဆင်းသက်၍တဲတော်တကားဝ၌ရက်သဖြင့်ဒါဝရဖျားသည်မောရှေနှင့်နှုတ်ဆက်တော်မူ၏ တဲတော်တကားဝ၌မိုးတိမ်တိုင်ရက်နေသည်ကိုမြင်လျင် လူအပေါင်းတို့သည်ထ၍အတီးသည်မိမိတို့တဲတကားဝ၌ကိုးကွယ်ကြ၏ထာဝရဘုရားသည်အဆွေခင်မွန်းခြင်းကိုနှုတ်ဆက်တတ်သည့်ဤသူမောရှေနှင့်မျက်နှချင်းဆိုင်၍နှုတ်ဆက်တော်မူ၏မောရှေသည်တတ်သေးသို့ပြန်ဝင်သောအခါသူ၏လက်ထောက်နှုံဤသားယောရှုမည်သော လူလင်သည်တဲတော်မှမထွက်ဘဲနေ၏ အငယ်၁၂မှ23မောရှိကလည်းဤလူတို့ကို ပို့ဆောင်လို့ဟု ကိုရောမိန်တော်မူသည်တွင်အကျွန်ုပ်နှင့်အတူအဘဲသူကိုစေလွတ်တော်မူသည်ကိုအကျွန်ုပ်မသိရသို့တော်လည်းကိုရောကတင့်ကိုတင်ဤနာမဖြင့်ငါတိဤတင်ဒီငါရှိ၌မျက်နှာရပြီဟုအကျွန်ုပ်အားမိန်တော်မူပြီးတို့ဖြစ်၍အကျွန်ုပ်သည်ရှေ့တော်၌မျက်နှာရလျင်မျက်နှာရကြောင်းကိုအကျွန်ုပ်သိပါမည်အကြောင်း ကိုတော်၏လမ်းကိုပြတော်မူပါ။ဤလူမျိုးသည်ကိုတော်၏လူဖြစ်ကြောင်းကိုဆင်ခြင်တော်မူပါ။အကျွန်ုပ်တောင်းပန်ပါ၏ဟုသာရဖျားအားလျှောက်ဆို၏။ငါကိုယ်တိုင်သွား၍ငြိမ်ဝှချင်းချမ်းသာကိုပေးမည်ဟုမိန်တော်မူ၏။တဖန်မောရှိကကိုယ်တော်တိုင်မတော်လျင်အကျွန်ုပ်တို့ကိုဤရက်မှ ပို့တော်မမူပါနှင့်အကျွန်ုပ်နှင့်ကိုတော်၏လူတို့သည်ရှေ့တော်၌ မျက်နာရသောအကြောင်းသည်အဘယ်သို့ထင်ရှားပါမည်နည်းအကျွန်ုပ်တို့နှင့်ကြွတော်တော်မူသောအားဖြင့်သာထင်ရှားပါမည်မဟုတ်လော ထိုတို့အကျွန်ုပ်နှင့် ကိုရောဤလူတို့သည်မြေကြီးပေါ်မှရှိသမျှသော လူတို့နှင့်ခြားနာရပါမည်ဟုလျှောက်ဆိုလေဒါဝရဖျားကတင်လျှောက်သည့်အတိုင်းငါပြုမည်တင်သည်ငါရှိ၌မျက်နာရပြီတင့်ကိုတင်ဤနာမဖြင့်ငါတိဤဟုမောရှိအားမိန်တော်မူ၏ တဖန်တုံ ကိုတော်ဤဘုံကို အကျွန်ုပ်အားပြတော်မူပါအကျွန်ုပ်တောင်းပန်ပါဤဟုလျှောက်လင်သာဝရဘုရားကငါဤကောင်းမွန်ခြင်းရှိသည်မြတ်ကိုတင့်ရှိ၌ငါလျှောက်သွားစေမည်ဟာရဘုရားဤနာမတော်ကိုလည်းတင့်ရှိ၌ငါကြွေးကြော်မည်ငါသည်ကျေးဇူးပြုလိုသောသူကိုကျေးဇူးပြုမည်တနာလိုသောသူကိုလည်းတနာမည်တို့ရတွင်တင်ဒီငါမျက်နာကိုမမြင်နိုင်ရငါမျက်နာကိုမြင်လင် အသက်ရှင်သောလူ တစုံတယောက်မျှမရှိဟု၍၎င်းငါအနားမှနေရာတစ်ခုရှိ၏တင်သည်ကြောက်ပေါ်မှရက်ရမည်ငါဘုံလျှောက်သွားသောအခါတင့်ကိုကြောက်ကြား၌ငါတွင်းထား၍ငါကြွသွားသည့်အခိုက်တင့်ကိုငါလက်နှင့်ဖုံးအုပ်မည်ငါလက်ကိုတင်းယုတ်သောအခါငါကြောကိုသာမြင်ရမည်ငါမျက်နာကိုမမြင်ရဟု၍၎င်းမိန်တော်မူ၏